ဒီနေ့ဂျွန်လ14ရက်2019ခုနှစ်တောက်ကြနေတဲ့ဒီနေ့မှာဘုရားတရားတန်ခါမိဘဆရာသမားနေ့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးပဏိတရမဆရာတော်ဘုရားကြီးများနှင့်မိလင်းဆရာတော်ကြီးအစရှိသောယရဏမြတ်သုံးပါးမိဘဆရာသမားတို့၏ဂုဏ်တော်ကျေးဇူးတော်အနန္တတို့ကြောင့် တရားဟောတရားနာပရိသတ်များနှင့်ယောဂီသူတော်စင် များဝေယဝိဇ္ဇကုသိုလ်ရှင်များလူတန်းကြတဲ့လူရှင်များဤရိတ်တာအဘွဲ့သူဘွဲ့သားမြင်ရမမြတ်တဲ့ပါရင်ဖြစ်ပဲပေါင်းတို့သည်ဘေးရန်ကြောင်းကြအမှုသောကရီကင်း၍ကိုယ်စိတ်နှပြခြင်းညမမခြင်းညသာသာဖြင့်တတိပဋ္ဌာန်တရားကို ရှေ့မှနောက်မှဆက်ဆက်မိအောင်ရှေ့တတ္တာနောက်တတ္တာဆက်ဆက်မိအောင်ရှေ့ဝရိယနောက်ဝရိယဆက်ဆက်မိအောင်ရှေ့သမာဓိနောက်သမာဓိဆက်ဆက်မိအောင်ရှေ့ပညာနောက်ပညာဆက်ဆက်မိအောင်ရှုမှတ်နိုင်ကြသဖြင့်ဟိုမှာတောင်ကန်းအေးချမ်းသောနေမြေမှာအေးချမ်းချမ်းနေထိုင်နိုင်ကြပါစီလို့မေတ္တာစကားပြောကြရင်နဲ့ ဓမ္မတပင်ကိုစတင်ပြီးတော့ပွင့်လိုက်ပါပြီပြီးခဲ့တဲ့၂ရက်၃ရက်ကပြင်စဝတ္တကပစ္စတိကာကောတိဘိကဝေစသည်ဖြင့်လူတ္တဓမ္မ၅ယောက်ဟာတရားမဟုတ်ဘူးမိမိတို့ခန္ဓာမှာရှိနေတဲ့ဥပါဒာနဲ့ခန္ဓာ၅ပါးဟာလူတ္တဓမ္မကြီး၅ယောက်စံကျင်ဘက် ရန်သူကြီး9ယောက်ဖြစ်တယ်ဆိုတဲ့အကြောင်းကိုတည်တည်ကြကြတည်တည်ကြကြဖြစ်အောင်ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့ဇာဟုတ်ကိုပတ်ပြီးတော့ဟောပြခဲ့ပါတယ်အဲ့ဒါကိုနားလည်မှဩဒုက္ခန္ဓာမှာမြင်နေရတာတွေကမိတ်ဆွေမဟုတ်ဘူးရန်သူတွေပဲကြားနေရတဲ့ခန္ဓာလေးမိတ်ဆွေမဟုတ်ရန်သူပဲ နာရတာစားရတာဒီတွေ့ရတာသိတွေ့သိတွေ့နေရတာအလောဟာဥပါဒာနဲ့ခန္ဓာတွေပဲဒါရီယာတို့ရဲ့အသက်ကိုတတ်မဲ့ရန်သူတွေပဲလို့သဘောပေါက်နားလည်ပြီးတော့မြင်မြင်နဲ့ကြားရင်ကြားတယ်နိုင်ရင် နိုင်တယ်စားရင်စားတယ်ဒီရင်ဒီတယ်သိရင်သိတယ်လို့ရှုမှတ်ရှုမှတ်နေကြတာဒါရန်သူကြီး၅ယောက် ဘေးကလွတ်အောင်တဲ့ပြေးနေတာကိုယ်တယ်တဲ့အဲ့ဒါလို့မဟုတ်ပဲနဲ့မြင်ရတာဒီကြည့်ပြီးသဘောကျနေမယ်ရင်းနဲ့နေမယ်နှစ်သက်နေမယ်ချစ်ခင်နေမယ်စသည်ဖြင့်လောဘဒေါသစတဲ့ကိလေသာတွေဖြစ်နေရင်ဖြင့်ဒါရန်သူကြီးငါရောက်ရဲ့လက်အောက်မှာအတ္တခံရဖို့ဖြစ်တယ်လို့နားလည်ဖို့မြတ်စွာဘုရား ဟောကြားတော်မူခြင်းဖြစ်ပါတယ်တဲ့မွေဒင်းယောက်ျားဟာပထမမွေကြီးလေးကောင်ဘေးကလွတ်အောင်ပြေးရတယ်မွေကြီးဘေးလေးကောင်ဘေးကလွတ်အောင်ပြေးတဲ့နောက်ကဆန့်ကျင်ဘက်အဲတပ်မဲ့ရန်သူကြီး၅ယောက်လိုက်လာလို့အဲ့ဒီဘေးကလွတ်အောင်ပြေးတယ်တဲ့ပြေးနေရင်နဲ့ခိတ္တကဏအမောပြေးနားနေတော့မှာ အကျိုးလိုလားတဲ့ပုဂ္ဂိုလ်ကလာပြောတယ်။အဲမူရင်းယောက်ျားအမောင်လူသားမင်းနားနေလို့မဖြစ်ဘူးတဲ့။အဲနောက်ကမွေကြီး၄កောင်တယ်မကရန်သူကြီး၅ယောက်တယ်မကနောက်တက်တယောက်လွတ်လိုက်ပြီတဲ့အဲ့ဒါမင်းရဲ့ငယ်တငယ်ချင်းငယ်ပေါင်းကြီးပဲငယ်ငယ်တုန်းကတိဘွားကစားပြီးတော့ ကျောင်းသွားလဲဒူဒူတက္ကသိုလ်ပြီးလဲဒူဒူအဲ့ဒီတငယ်ချင်းကမင်းပထမတော့မင်းရဲ့မိတ်ဆွေပဲတဲ့ခုတော့ဘယင်ကအမိတ်ထုတ်လိုက်ပြီဝကြီးလေးကောင်ဘေးကလည်းဟိုကောင်လွတ်အောင်ပြေးနေတယ်အဲရန်သူကြီး၅ယောက်ကလည်းတတ်လို့မဖြစ်သေးဘူးဆိုတော့ဒီကောင်မြန်မြန်သိအောင်အတွင်းလူတတ်သမားလူယုံတော်ဖြစ်တဲ့သူကိုယာတုဌာဏန္တရ ကြီးကြီးပေးပြီးတော့အသက်ခိုင်းမှတော်မယ်လို့ဘုရင်ကသူ့ရဲ့တငယ်ချင်းကိုလွတ်လိုက်ပြီတဲ့တငယ်ချင်းကလည်းပြောတယ်အဲသူကကုခေဆိုဘုံဆက်မှာပေါ့လေဘုံဆက်ခြင်းလက်ဆက်မအီးမေးပို့ခြင်းပို့မှာပေါ့အဲဘလို့ပို့လိုက်တော့တငယ်ချင်းမပြေးနဲ့မေမောယုံမရှိမယ်အလကားပဲမပြေးနဲ့မင်းကိစ္စငါတာဝန်ယူတယ် ဘယင်မင်းမြတ်တန်ငါပြောပြီးပြီအမေမိဘသာသမီဇနီးခင်မမိတ်ဆွေရမင်းကိုအမတန်လိုလားကြတယ်မပြေးနဲ့တော့အဲ့ဒါငါတာဝန်ယူပြီးဖြည့်ရှင်းပါမယ်အဲ့နေရာရောက်တဲ့နေရာစောင့်ဆိုင်နေပါလို့သူကလည်းဖုံးဆက်တဲ့နော်ဖုံးဆက်တော့ဟိုကဒါကတော့ညာပြီးတော့လိမ်ပြီးပြောတာပဲအဲ့တော့ကျိုးလူလာတဲ့ပုံကမှပြောရင်အဲမယုံနဲ့ အဲ့ဒါမင်းကိုတတ်မဲ့6ရောက်မြောက်လူတ္တမဖြစ်တယ်လို့အဲ့လိုပြောတဲ့ဇကားထဲမှာ6ရောက်မြောက်လူတ္တမဆိုတာဘာတူလဲဇတ်တော်အန္တရစရောဝတ္တကောဩဂိတာတိကောတိဘိကဝေနန္တိရာဂတေတံအတိဝဇနံလို့မြတ်စွာဘုရားကဖြေကြားတော်မူပါတယ်အဲ့တော့ကြောက်ကုမြောက် သဘက်လူသက်သမားအတွင်လူယုံကျောင်းတွေဘက်တငယ်ချင်းဆိုတာဘယ်သူတုံးဆိုတော့နန္ဒီရာဂတိတံဒီဝစနနန္ဒီရာဂနန္ဒီရာဂတရားဖြစ်တယ်တဲ့အဲ့ဒါအတွင်လူသက်သမားဟောကတော့အပြင်လူသက်သမားပေါ့အဲ့ဒါအတွင်အပြင်ကတတ်မဲ့လူက9ယောက်အနန္တအတွင်ကကပ်ပြီးတတ်မဲ့လူက1ယောက်တိုးလာပြီ အဲ့တော့အတွင်းလူတ္တမလူယုံတော်ဆိုတာဘာတူလဲနန္ဒီရာဂနန္ဒီဆိုတာနှစ်သက်တာရာဂဆိုဆွဲလန်းတာနှစ်သက်တာဆွဲလန်းတတ်တဲ့တဏှာကိုနန္ဒီရာဂလို့မြတ်စွာဘုရားဟောတော်မူခြင်းဖြစ်တယ်အဲ့ဒီနန္ဒီရာဂကတော့ဒါဘဝစတယ်မှာပါလာခဲ့တာပဋိတ္တိစိတ်စတယ်မှာဒီတဏှာနဲ့စခဲ့တာ နန္ဒီရာဂဆိုတဲ့တဏှာလေးနဲ့ဘဝစလာခဲ့တာဒါကြောင့်ငယ်ပေါင်းကြီးပဲငယ်တုန်းကကြောက်နေပဲတငယ်ချင်းဆိုတာသူပဲအဲ့တော့ကလေးဘဝကစပြီးတော့နန္ဒီရာဂနှစ်သက်တယ်ကလေးဘွားစားလို့ဆိုခြင်းနဲ့အဲကလေးဘွားမှာလည်းကလေးဘွားအလိုက်ပြောခြင်းနဲ့ရှင်ခြင်းနဲ့အဲ့ဒါနန္ဒီရာက အဲကြောင်းနေတဲ့ခါလဲကြောင်းနေလို့သူ့ရွယ်နဲ့သူပြောခြင်းနဲ့ရှင်ခြင်းနဲ့နှစ်သက်တဲ့အရဏဏီရာကအဲ့တော့ဘယ်ရွယ်မစို့ဒီတရားအာမထုတ်ရင်ဒီနန္ဒီရာကတရားအချိန်တိုင်းရှိနေတာအဲဒီနန္ဒီရာဂကသောတာပန်ဖြစ်ုံနဲ့တော့မပေနိုင်သေးဘူးတဲ့သရဂံဖြစ်ရင်လည်းပါယုံမဲ့အနာဂံဖြစ်သွားမှအကျဉ်းစားနန္ဒီရာဂပေတာ ယဟန္တာဖြစ်သွားမှလုံးဝကင်းတာအဲသူကအမတန်စွန့်တက်တယ်အမတန်စွန့်တက်တယ်တဲ့အဲဘုန်းကြီးတို့သူမရှိရင်ပုရုဇဉ်တွေပြင်းနေကြမှာပေါ့အဲ့ဒီနန္ဒီရာကတဏတရားလေးရှိနေလို့ကောင်းကောင်းလေးမြင်အောင်ကြိုးစားကြတယ်ကောင်းတာလေးမြင်အောင်ကောင်းတာလေးကြားရအောင် ကောင်းတဲ့အနံလေးတွေယူဆိုင်နိုင်အောင် ကောင်းတဲ့အရသာလေးတွေစားတောက်နိုင်အောင်ကောင်းတဲ့အတိအတွေ့အဝိယုံသုံးဆောင်မတော်ကားတို့အိမ်တို့စသည်ပေါ့လေအဲကောင်းတာလေးတွေ့တိသုံးဆောင်ခြင်းနဲ့အဲစိတ်ကူးလည်းကောင်းတာပဲကူးခြင်းနဲ့မကောင်းတာမကူးခြင်းဘူးတဲ့နှစ်နေတာကတရားအထုတ်တဲ့နေရာတောင်မှ နေရာထိုင်ခင်းလေးတွေကောင်းစီခြင်းနဲ့ အရာလေးတွေကောင်းစေခြင်းနဲ့အဲ့ဒါနန္ဒီရာဂတွေအစာကောင်းလေးတွေကျွေးစေခြင်းနဲ့အဲ့ဒါနန္ဒီရာဂတွေနော်အဲတရားထိုင်တော့လည်းဖြစ်တာပဲအဲတရားမှတ်လို့ကောင်းပါတယ်ဗျာမှတ်လို့ကောင်းပါတယ်ဗျာမှတ်လို့ကောင်းပါတယ်ဗျာမှတ်လို့ကောင်းတာကြီးလိုခြင်းတယ်အဲ့ဒါနန္ဒီရာဂတဲ့အဲ့ဒါဘယ်တိလဲတဲ့မက်ဝီမက်စိတ်ဖိုစိတ်ဖြစ်ကံဒီမှာအဲမက်ဝီတိစိတ်ပေါ့ဖြစ်ကံဒီမှာဂေါတရဗုဒ္ဓအောင်တဲ့ ဘဝတော့အာဘဝကံဘဝအနေဟိုအထက်ဘဝအောက်ဝစီသူလိုက်တာနော်ပေါ်သေးစီမဟုတ်ဘူးသူ့နေကဘလောက်ကြအောက်ကိုအဝစီအဝစီငရဲလည်းငရဲသားလည်းငရဲသားသူကသူပြောတာပဲတရိษံတရိษံဘွားပြောတာပဲอืมပိဋ္တကလည်းပိဋ္တဘွားပြောတာပဲအတုတကေကလည်းသူတကေဘွားပြောတာပဲအဲ့ဒါနန္ဒီရာကအဲဘဝတော့အာဘဝကံ အောက်ဝစီ အထက်ဘဝဲနေဝတိညာနာတိညာယရဏဘုံတိအောင်တဲ့အဲ့ဒါလိုက်တယ်ဗျာပိုသေးသေးမတင်နဲ့နော်ဘဝတော့အာဘဝကဓမ္မတော့အာကုတ္တရဘုံတရားနဲ့ပဲမဲ့ဝိတိဖြစ်ကံဒီကုတ္တရဘူးအတိအောင်လိုက်တာအဲ့ဒါပေါ်သေးသေးမတင်နဲ့အဲ့လောက်တိအောင် နန္ဒီရာကအရာကျေးပါလေလို့နားလည်ရမှာဖြစ်တယ်တဲ့ဤအတိဝိသောပမသုတ်တံမှာတော့တဏှာကိုနန္ဒီရာကဆိုတဲ့နာမည်နဲ့ဘုရားရှင်ကဟောတယ်ဤသစ္စာ၄ပါးပြတဲ့တရားတွေမှာတော့ဒီနန္ဒီရာကသမှုတရားသစ္စာတဏှာပဲတဲ့အဲဘုန်းကြီးတို့တရားသိတဲ့ကတဏှာ၃ပါးတဏှာ၆ပါး တဏတရား၈ပါးဆိုအဲ့ဒါနန္ဒီရာကပြောတာကုဒီခန္ဓာကိုယ်ကြီးတရားဟောနေတဲ့တို့ခန္ဓာယောဂီတို့ရဲ့ခန္ဓာဟာဘသူကစီမံပေးတယ်ထင်တော့တရားမင်းပြမမင်းတွေကဖန်ဆင်းလို့ဖြစ်တာမဟုတ်อืมဒါဝရဘယတခင်တကူရှင်နေဖန်ဆင်းလို့ဖြစ်တာမဟုတ်ဒီတဏပဲဒီတဏကစီမံပေးတာ အဲတဏငါတို့နေရဤကဘာတဏအုပ်စုသည်တဲ့အဲကဘာကြီးတဏအုပ်စုနေတာထရအုပ်စုတာမဟုတ်ဘူးတဲ့နော်မေတိကံကိုထရအုပ်စုတာမဟုတ်တဏအုပ်စုနေတာနန္ဒီရာကအုပ်စုနေတာဖြစ်တယ်တဲ့အဲကိုနေ့စဉ်မနေ့ကင်းလင်းသွားရပြီအလုဋ္ဌာဏ ယုံဌာနကိုလုပ်ငန်းကြီးတန်းသွားရတာအဲ့ဒါတဏှာစီယာမနေတာဖွေရှာဆက်ရသည်ဆိုတဲ့တဏှာခိုင်းတဲ့သူခိုင်းသမျှသွားသူခိုင်းသမျှပြောသူခိုင်းသမျှလုပ်အကုန်လုံးသူစီမံနေတာလေတဲ့အဲ့တဏှာအဲဓမ္မစကြာမှာတော့ကာမတဏှာတဲ့ဘဝတဏှာတဲ့ဝိဘဝတဏှာတဲ့တဏှာ၃ပါးအာယုံ၅ပါး အစဉ်အာယုံကောင်းကောင်းအတန်အာယုံကောင်းကောင်းအနတ်အာယုံကောင်းကောင်းအယတအာယုံကောင်းကောင်းအတိတွေ့အာယုံကောင်းကောင်းဒီနှစ်သက်တာကာမတဏတဲ့အဲဘဝတဏဆိုတာတတ္တရဒိဋ္ဌိနဲ့ရှင်တွဲနေတဲ့တဏကိုဘဝတဏဘဝထဲမှာပြောမွေးပြီးနေတာဘဝတဏတဲ့ဥစ္စေတဒိဋ္ဌိနဲ့ရှင်တွဲတဲ့တဏကိုတော့ဝိဘဝတဏလို့ အဲ့လိုတဏှာ၃ပါးမြတ်စွာဘုရားကအဲ့လိုဟောမှတဏှာ၃ပါးလို့ဟောမှကြွတန်းဝင်မဲ့သူအတွေ့တဏှာ၃ပါးနာမည်တက်ပြီးတော့ဘုရားရှင်ကဟောတယ်ဒီသုတ်တံမှာတော့တရားနာတဲ့ယဟန်တော်900ဟာဒုက္ခလက္ခဏာအထူးထင်ရှားတဲ့ကိုတော်မြတ်တွေဖြစ်တယ်ဒုက္ခလက္ခဏာ အထုတင်ရှားတဲ့ထိုကိုတော်မြတ်တွေကိုနန္ဒီရာဂလို့နာမည်သုံးပြီးတော့ဟောမှကျွတ်တန်းဝင်มาဖြစ်လို့တဲ့မြတ်စွာဘုရားကနန္ဒီရာဂနာမည်နဲ့ဟောပြောတော်မူခြင်းဖြစ်ပါတယ်တဲ့အဓိပဒံတရားအတုနေတဲ့ယောဂီတွေဒီအတုနေရင်နဲ့ဥပောင်းနေပိန်နေတိုင်နေထိတယ် သွားတယ်လာတယ်ရက်တယ်ရှုမှတ်ရှုမှတ်နေတော့ဒီဒီချာချာရှုမှတ်ရှုမှတ်တော့ပေါင်းနေလို့မှတ်တဲ့ကပေါင်းတက်လာတဲ့ယုတ်ကတချာမှတ်တည်နေတဲ့စိတ်ကလေးကတချာကွဲပြားစွာသိတယ်အဲပိန်ကျသွားတဲ့ယုတ်ကလေးကတချာမှတ်တည်တဲ့စိတ်ကတချာအဲပေါင်းတက်လာတာကယုတ်မှတ်တည်တာကနံ မိန်ကြသွားတာယုတ်မတိဒါနံယုတ်နာနှစ်ပါးပိုင်းခြားပြီးသိသွားတယ်ယုတ်နာနှစ်ပါးပိုင်းခြားသိတာတို့လူပဲသွားခြင်းနဲ့စိတ်နဲ့သွားတဲ့ယုတ်ထိုင်ခြင်းနဲ့စိတ်နဲ့ထိုင်တဲ့ယုတ်အဲကွေးခြင်းနဲ့စိတ်နဲ့ကွေးတဲ့ယုတ်စမ်းခြင်းနဲ့စိတ်နဲ့စမ်းတဲ့ယုတ်စသည်ဖြင့်ယုတ်နံဤကွဲပြားစွာသိယုံနံနှစ်ပါးကွဲပြားစွာသိတာကိုနာမရူပပရိစ္ဆေဒဉာဏ်လို့မြတ်စွာဘုရားဟောတယ် အဲဆက်ပြီးတော့တည်တည်ကြဲတတိလေးနဲ့ရှုမှတ်ပြီးမလွတ်အောင်ရှုမှတ်မလက်လက်အောင်ရှုမှတ်အမကလေးဆက်ဆံရှုမှတ်တော့ဟော သွားခြင်းစိတ်ကြောင့်သွားရုပ်ပေါ်တယ်ဟောအကြောင်းကျူသိလာတယ်ရက်ခြင်းစိတ်ကြောင့်ရက်ရုပ်ပေါ်တယ်ထိုင်ခြင်းစိတ်ကြောင့်ထိုင်ရုပ်ပေါ်တယ်စားခြင်းစိတ်ကြောင့်စားရုပ်ပေါ်တယ်အဲဘောင်းနဲ့ဘာလို့ဘောင်းတော့ပထမဖြူခြင်းစိတ်ကြောင့်ရှူရုပ်ပေါ် ဖြူရုပ်ကြောင့်ဖောင်းရုပ်ပေါ်ဖောင်းရုပ်ကြောင့်မတ်စိတ်ပေါ်မတ်စိတ်ကြောင့်အတိညာဉ်ပေါ်အဲ့လိုအကြောင်းနဲ့ကျိုးလေးသိလာတယ်အကြောင်းနဲ့ကျိုးသိလာတော့ပုဂ္ဂိုလ်တ attva ဆိုတာမရှိဘူးဖန်ဆင်းရှင်ဆိုတာမရှိဘူးလို့အကြောင်းနဲ့ကျိုးသိတော့သဘောပေါက်လာတယ်အကြောင်းနဲ့ကြိုးသိတာကို ပစ္စယပရိကဉဏ်လို့မြတ်စွာဘုရားဟောတယ်ဆက်လက်ပြီးတော့ ပေါ်ကိုက်ပေါ်ကိုက်ယုံနံဓမ္မတဘာဝတွေရှုမှတ်တော့ပေါင်းတာလေးမှတ်တယ်ရိတ်ကနေပေါင်းပေါင်းတယ်လို့မှတ်လိုက်တယ်ပျောက်သွားတယ်ပေါင်းတာလည်းပေါင်းပြီးတော့ပျောက်သွားတယ်မရှိတော့ဘူးမက်စိတ်ကလည်းမှတ်ပြီးတော့ပျောက်သွားတယ်မရှိတော့ဘူးဆိုတော့အနိစ္စလက္ခဏာသိလာတယ်အနိစ္စမမြဲတာကိုသိရင်နဲ့ ပို့လိုက်ပြောင်းလိုက်ပြစ်လိုက်ပြက်လိုက်ဒဏ်ဒီခံနေရတာအမတန်ပင်မန်းအမတန်ဆင်းရဲအမတန်ခံခက်အမတန်နှိမ့်ဆက်အမတန်မကောင်းအဲ့ဒါဒုက္ခလက္ခဏာအဲဒုက္ခလက္ခဏာတွေဒါတွေမပြစ်ပါနဲ့မပြစ်ပါနဲ့မပေါ်ပါနဲ့မပြောက်ပါနဲ့မပေါင်းနဲ့မပိန်နဲ့မကွေးနဲ့မစံနဲ့ပြုတ်လို့မရအောင်အနတ္တသဘာဝတွေသိလာတယ်လက္ခဏာ၃ပါးသိလာတော့တမတ္တဉာဏ်တဲ့ အဲ့ဒီသမတနာဉာဏ်ကဆက်ပြီးတော့ရှုမှန်ရင်ရှုမှန်ရင်နဲ့အဲပေါ်လိုက်ပြောင်းလိုက် ဖြစ်လိုက်ပြက်လိုက်မြင်လာတာအဲ့ဒါဥရိယပယဉာဏ်တဲ့အဲ့ဒီဉာဏ်ရောက်လို့ရှိရင်တဲ့ဝိပဿနုပကိလေသဝိပဿနာဉာဏ်ညူကြောင်းအန္တရေ7ပါးဆိုတာပေါ်လာတယ်လို့မြတ်စွာဘုရားဟောခဲ့ပါတယ်အဲ့ဒီဥရိယပယဉာဏ်ရောက်တဲ့အခါကျတော့ ဉာဏ်အနုပိုင်းအရင်ပိုင်းလို့နှမျိုးရှိတဲ့နက်ကဉာဏ်နုနေတဲ့ချိန်မှာပေါ်လာတတ်တယ်တဲ့ဝိပဿနာအန္တရာယ်7ပါးတဲ့ဝိပဿနာအန္တရာယ်7ပါးဆိုရင်ပဲလို့အဲဘောဘောဆာဆာအထုတ်နေမတွေ့ဘူးတိတိကျကျဂရုစိုက်ပြီးကြိုးစားပန်းစား ရှေ့မနောက်မဆက်စပ်မိအောင်ရှေ့တတ္တာနောက်တတ္တာဆက်စပ်မိအောင်ရှေ့ဝရိယနောက်ဝရိယဆက်စပ်မိအောင်ရှေ့သမာဓိနောက်သမာဓိဆက်စပ်မိအောင်ရှေ့ပညာနောက်ပညာဆက်စပ်မိအောင်တစ္ဆက်တဲ့တစ္ဆက်တဲ့မှတ်သွားလို့ရှိရင်ဒီ၁၀ပါးသောတရားတွေတွေ့တတ်တယ်တဲ့အဲဒီဘာတော့ကြည်သူရှင်မာသီဆရာတော်ဘုရားကြီးရဲ့ဆွေတော်မျိုးတော်များ ပထမအတုကာသမှာရက်9ရက်အတွင်းမှာဒီဉာဏ်ကိုရောက်ပြီးတော့ဒီတရားတွေတွေ့တယ်လို့အဲဆရာတော်ဘုရားကြီးရဲ့တရားတော်မှာနာရမှုတယ်အဲတော့နံပါတ်1ဩပါဒအယောင်လင်းတွေတွေ့တတ်တယ်တဲ့အဲတချို့ပုဂ္ဂိုလ်လည်းတွေ့တာရှိပါတယ်အဲတချို့လည်းတွေ့တဲ့ပုဂ္ဂိုလ်လည်းတွေ့လို့ရင်ဒါကိုမှတ်ရမှာပဲအလင်းရောင်တွေ့ရင်လင်းနေလင်းနေမြင်နေမြင်နေမြင်နေမှတ်ပြီးတော့တော့ပေးရမှာပဲ အဲ့ဒါလေးကိုအလင်းရောင်တွေ့တာနဲ့ဟာငါတော့မတွေ့ဘူးတဲ့အလင်းတွေတွေ့ပြီနိဗ္ဗာန်ရပြီလို့ထင်ရင်ဒါလွဲမှားသွားတယ်အဲ့ဒါကြောင့်သူဝိပဿနုပကိလေသာဝိပဿနာညဉ့်ညူးကြောင်းလို့သူဆိုရတာအဲ့ဒါတွေ့တော့တွေ့ကောင်းတယ်သူမစွဲလန်းကောင်းဘူးနိဗ္ဗာန်လို့မထင်ကောင်းဘူးဒါနိဗ္ဗာန်မဟုတ်သေးဘူးအဉဏ်ဟာအလေလက်ခရီးတဝက်ရောက်ပြီလို့သိအောင်ဒါပြတဲ့သဘောဖြစ်တယ် ဩဘာဒနမနစ်ကပီတိတဲ့ပီတိဖြစ်လာတယ်ပီတိတရားမှတ်ရင်နဲ့အနည်းငယ်မြဖြစ်တာကိုခௌတိကပီတိတဲ့ခဏလေးဖြစ်တာကိုခဏိကပီတိတဲ့အောက်ပိုင်းကဖြစ်စီအထက်ပိုင်းကဖြစ်စီတိမ့်တိမ့်စိတ်စိမ်ဖြစ်လာတာကိုအောက်ကန္တိကပီတိတဲ့အဲခန္ဓာကိုမြောက်ကြွလက်တွေကိုယ်တွေခြေတွေမြောက်ကြွမြောက်ကြွပေါ်ပြီးတခါလေဒီထဲမှာလွင့်နေတယ်လို့ဖြစ်နေတာဥပ္ပေကပီတိတဲ့ အဲဗရဏပီတိဆိုတာကတကိုယ်လုံးစီထဲမှာဝါကွမ်းကိုစိန်ထားတယ်လို့တဲ့နိလို့တန်လို့ကောင်းသွားရင်လည်းမှတ်လို့ကောင်းနေတယ်ရရင်လည်းမှတ်လို့ကောင်းထိုင်ရင်လည်းမှတ်လို့ကောင်းအဲ့လိုမပြောနိုင်ဝန်တာဟာတော့အဲ့လိုဖြစ်တဲ့ယောဂီကအဲငါတော့နိဗ္ဗာန်တွေ့ပြီလို့ထင်ရင်ဒါမှားတယ်မတွေ့သေးဘူးအဲ့ဒါမှတ်ရအောင်ပါအဲပီတိဖြစ်တယ်ပီတိဖြစ်တယ်ပီတိဖြစ်တယ်จิตသိမ့်ထားရင်จิตသိမ့်ထားတယ်จิตသိမ့်ထားတယ် ဝမ်းသာရင်ဝမ်းသာတယ်ဝမ်းသာတယ်မှတ်ပြီးတော့ပေးရမှာနော်အဲ့ဒါမမှတ်ဘဲနဲ့ဒါလေးကိုသဘောကျနဲ့အဲ့ဒါအခုနနိကန္တိလို့ဆိုနိုင်ပါတယ်တဲ့အဲနိကန္တိလို့ခေါ်တယ်နန္ဒီရာဂလို့လည်းခေါ်တယ်သူကိုဓမ္မတဏလို့လည်းဒီလိုခေါ်တယ်တဲ့အဲ့လိုတွေ့တတ်ပါတယ်တဲ့နော်အဲ့တော့ဒီကျန်တဲ့ဥစ္စာကိုလည်းငါမှဆက်ပြီးတော့ဟောပါမယ်အဲ့တော့ဒီတရားတွေ မဖြစ်သေးလို့ရှိရင်လေခုနပြောတဲ့တရားတွေမဖြစ်သေးရင်လေတရားကမတိုးတက်သေးဘူးအဲဖြစ်ပြီးတော့ဒါကိုနှစ်သက်ဆွဲလန်းတက်မဲ့နေရင်လေပဲအဲ့ဒါရှိမတိုးတော့ဘာဖြစ်သွားလဲပညာဥကောင်းပြတ်တယ်နန္ဒီရာကဖြစ်လာထိုကပညာဥကောင်းပြတ်တော့သည်တဲ့အဲ့ဒါတနန္ဒီရာကဆိုတဲ့ရန်သူကြီးကပညာဒီဟုသောဥကောင်းဖြတ်ချလိုက်တယ်တဲ့ အဲ့ဒါအဲ့လိုအပြတ်မခံရအောင်အဲမိမိတို့ပေါ်တဲ့တရားတွေကိုရိုးရိုးသေးသေးရှုမှတ်သွားရင်တဲ့ဟိုမှာပကံအေးချမ်းသောနေမီရောက်မှ ဖြစ်တယ်တဲ့ဘင်္ဂမှာဆက်ပြီးပြောပါမယ်ဤကဲ့သို့တရားဟောတရားနာအကျွန်ုပ်တို့ဤလောကီယုံနာခန္ဓာအာယနာတတရားတို့သည်၎င်းလောကလုံးတစ်ကမ္ဘာလုံးမှာရှိတဲ့ တတ္တဝါနန္ဒတို့လောကီယုံနာခန္ဓာအာယနာတတရားတို့သည်၎င်းဖြစ်ခြင်းပြက်ခြင်းအိုခြင်းနာခြင်းသိခြင်းစတဲ့ဆင်းရဲနှိမ့်ဆက်တဲ့ခန္ဓာအစစ်မှန်ဖြစ်လို့ဒုက္ခသစ္စာတဲ့ဒုက္ခသစ္စာဖြစ်အောင်စီမံပြီးတဲ့တဏ္ဍ၃ပါးတဏ္ဍ၆ပါးတဏ္ဍ၁၀၈ပါးကသမှုတရားသစ္စာ ဣတနာချုပ်ရငိမ့်ရအေးရနိဗ္ဗာန်ချမ်းသာမြတ်ကြီးကនិရောဓသစ္စာနိဗ္ဗာန်ရောက်ကြောင်းမကင်ရှိတံတတိပဒံမြတ်တရားနှင့်မြတ်သောဒါနမြတ်သောသီလမြတ်သောဘာဝနာမြတ်သောဝေယဝိဇ္ဇမြတ်သောသာသနာပြုမြတ်ကောင်းမှုတွေက မကသစ္စာလို့သစ္စာလေးပါးတရားသိမြင်လေးချိန်တိုင်းတိုင်းသိမြင်ကြပါသဖြင့် မဝင်ဘူဝင်နိဗ္ဗာန်မြင်ကတန်တိဒုက္ခဝိမု ക്തി အယတာကိုစီကိုငါခံစားနိုင်ကြလို့မို့ဟိုမတောင်ကံအေးချမ်းသောနေမည်မှာပျော်မွေ့နိုင်ကြပါစေကုန်သတည်းသာဓုသာဓုသာဓု